ကောရိန္သုဩဝါဒစာဒုတိယဆောင်အခန်းကြီး7အငယ်1မှ4ငါမိုက်မဲသော အဖြစ်ကိုတင်တို့သည်ခဏတီးခံစေခြင်းဟံငါအလိုရှိ၏ခဏတီးခံကြပါလောအကြောင်းမူကားငါသည်တင်တို့ကိုတီလနှင့်ပြည့်စုံသောသတို့သမီးကညာကဲ့သို့ခရစ်တော်အားဆက်အံ့သောငါတင်တို့ကိုလင်တူးနှင့်ထိမ်းမြန်းဆောင်နှင်းပြီးသောကြောင့်ဘုရားသခင်၏အလိုတော်အတိုင်းစိုးရင်သောစိတ်နှင့်တင်တို့ကိုစောင့်ရှောက်လျက်နေ၏ မြွေသည်မိမိပြည့်ရအားဖြင့်ဧဝကိုလှည့်စားတကဲ့သို့တင်တို့သည်စိတ်ဆွေးမြေ့ယူရင်း၍ခရစ်တော်ကိုအကျွင့်မဲ့ချစ်တော်စိတ်ပြောင်းမိဟုစိုးရင်ခြင်းရှိ၏တင်တို့ရှိရာသို့ရောက်လာသောသူသည်ငါတို့မဟောမပြောသေးသောယေရှုတပါးကို ဟောပြောတော်၎င်းတင်တို့သည်မခံရသေးသောဝိညာဉ်တော်တပါးကို ခံရတော်၎င်းနားမထောင်သေးသောဧဝံဂေလိတရားစကားကို နားထောင်တော်၎င်းထိုသူကို တီးခံကောင်း၏အငယ်9မှ17ငါသည်အကြီးဆုံးသောတမန်တော်အောက်အလင်းမယုတ်တီကိုငါသဘောရှိ၏စကားအားဖြင့်လူရိုင်းဟုတ်တော်လဲပညာအားဖြင့်လူရိုင်းမဟုတ်တင်တို့တွင်အရာရာ၌ငါတို့သည်အစဉ်ကိုကိုကိုထင်ရှားစွာ ပြကြပြီတင်တို့ကိုချီးမြှောက်ခြင်းကကိုကိုကို နှိမ့်ချလျက် ကျေးဇူးဆက်ခြင်းကို မခံဘဲတင်တို့အားဘုရားသခင်၏ဧဝံဒီတရားကိုဟောပြောသည့်အရာမှာငါသည်အပြစ်ရှိသလိုတင်တို့အမှုကို ဆောင်ရွက်မိအကြောင်း အခြားသောအသင်းတော်များ ပေးသောဈေးကိုငါခံ၍သူတို့ကို လူယူရာသို့ရောက်လေပြီတကားတင်တို့နှင့်အတူရှိနေ၍သစုံတစ်ခုကိုလိုသောအခါ အဘယ်သူကိုမျှငါမနှောက်ယှက်အကြောင်းမူကားမာကေဒေါနိပြည်ကလာသောညီအကိုတို့သည်ငါလိုသမျှကိုပေးကြ၏တင်တို့ကိုအလင်းမနှောက်ယှက်ဘဲတတိနှင့်နေခဲ့ပြီ နောင်၌လည်းတတိနှင့်နေဦးမည်ခရစ်တော်၏တစ္ဆာတရားသည်ငါ၌ရှိသည်ဖြစ်၍အခါရပြည်များတို့၌ဤသို့ငါဝါကြွားသည့်အမှုကိုအဘယ်သူမျှမစည်းတားရအဘယ်ကြောင့်နီ သင်တို့ကိုငါမချစ်သလောဘုရားသခင်သိတော်မူ၏အငယ်၁၂မှ၁အခွင့်ရလိုသောသူတို့သည်အခွင့်မရစေခြင်းငှာ၎င်းဝါကြွားခြင်းအရာ၌သူတို့သည်ငါကဲ့သို့ထင်ရှားစွာဖြစ်စေခြင်းငှာ၎င်းငါပြုခဲ့ပြီးသည့်အတိုင်းအစဉ်ပြုဦးမည်အကြောင်းမူကားထိုသူတို့သည်မိစ္ဆာတမန်တော်ဖြစ်ကြ၏ခရစ်တော်၏တမန်ဖြစ်အောင်ဆောင်၍ လှည့်ပြားတတ်သောအမှုစောင့်ဖြစ်ကြ၏။ဤအမှုသည်အံ့ဩဘွယ်ဖြစ်သည်မဟုတ်။စာတန်ပင်လျှင်လင်းသောကောင်းကင်တမန်ဖြစ်ယောင်ဆောင်တတ်၏။သို့ဖြစ်၍သူ၏ဆရာတို့သည်လည်းဖြောင့်မတ်ခြင်းတရားကို ဟောသောဆရာဖြစ်ယောင်ဆောင်လျှင်အဘယ်ဆိုဘွယ်ရှိသနည်း။သူတို့သည်ကိုယ်ကျင့်သောအကျင့်အတိုင်းနောက်ဆုံး၌အကျိုးအပြစ်ကိုခံရကြလတံ့။တဖန်ငါဆိုသည်ကား၊ငါ့ကိုသူရူးဖြစ်သည်ဟုအဘယ်သူမျှမထင်စေနှင့် သို့မဟုတ်ငါဝါကြွားเสียအခွင့်အနှဲငယ်ရှိစေခြင်းငှာငါကိုသူယူကဲ့သို့မှတ်၍တီးခံကြလော့ဤသို့ငါပြောသောစကားမှာသခင်ဖျား၏ဤသူငါပြောသည်မဟုတ်သူယူကဲ့သို့ရဲရင်စွာဝါကြွားလျက်ပြောဆို၏အငယ်16မှ23လူများတို့သည်လောကီအချင်းရာ၌ဝါကြွားသောကြောင့်ငါသည်လည်းဝါကြွားရ၏တင်တို့သည်လိမ္မာသောသူဖြစ်သောကြောင့် သူယူတို့ကိုစေနာစိတ်နှင့်တီးခံကြ၏သူတပားသည်တင်တို့ကိုကျွန်ခံစေခြင်းရောင်း၍စားခြင်းဥစ္စာကိုလူယူခြင်းရန်တွေ့ခြင်းပန်းပုတ်ခြင်းကို ပြုလျင်တင်တို့သည်တီးခံကြ၏ငါတို့သည် အစွမ်းတတ္တိမရှိဟုကဲ့ရဲ့ခြင်းကို အမှတ်ပြု၍ငါပြော၏အချင်းရာကို သူတပန်းပြိဝဲ၍ရဲရင်၏ထိုအရာကိုငါမှီဝဲ၍ရဲရင်ချင်းရှိ၏ဟု သူယူကဲ့သို့ငါဆို၏သူတို့သည် ဟေဘဲလူဖြစ်တတ်သလောငါသည်လည်းဖြစ်၏သူတို့သည်ဣဒရေလလူဖြစ်ကြသလောငါသည်လည်းဖြစ်၏သူတို့သည်အာဗြဟံအမျိုးဖြစ်ကြသလောငါသည်လည်းဖြစ်၏သူတို့သည်ခရစ်တော်၏ဓမ္မဆရာဖြစ်ကြသလောငါသည်အထူးသဖြင့်ဖြစ်၏ဟု သူယူကဲ့သို့ဆိုရ၏ပင်မန်းစွာ အမှုကို အထူးသဖြင့်ဆောင်ရွက်တော်သူရိုက်ပုတ်ခြင်းထောင်ထဲ၌လောင်ထားခြင်းကို အထူးဖြင့်ခံရတော်သူ သေဘေးနှင့်အကြိမ်ကြိမ်တွေ့ကြုံသောသူဖြစ်၏။ငွေ24မှ29ငါးကြိမ်မြောက်အောင်ယူဒလူတို့လက်တွင်ဒဏ်ချက်40တခုရုပ်ငါခံခဲ့ရပြီ။သုံးကြိမ်မြောက်အောင်ကြိမ်လုံးနှင့်ရိုက်ချင်းကို၎င်းတစ်ကြိမ်ခဲနှင့်ပြစ်ချင်းကို၎င်းငါခံရပြီ။သုံးကြိမ်မြောက်အောင်တင်းမောပြစ်ချင်းကိုခံရပြီ။တနေ့နှင့်တညပတ်လုံးပင်လယ်ထဲမှနေရပြီအချိန်ချင်း ဒေသစာရီလှဲ့လေပြီမြစ်ကိုကူးသောဘေးတပြန့်တိုက်သောဘေးအမျိုးသားချင်းပြုသောဘေးတပန်းအမျိုးသားပြုသောဘေးမြို့ရွာ၌ရောက်သောဘေးတော၌ရောက်သောဘေးပင်လေဘေးညီကိုဖြစ်အောင်ဆောင်သောသူတို့ပြုသောဘေးဤဘေးများကိုငါတွေ့ခဲ့ပြီ ပင်မစွာအမှုဆောင်ရွက်ခြင်းအကျိန်များစွာမိဖဲဆောက်နေခြင်းမွတ်သိခြင်းရင်ငတ်ခြင်းအကျိန်ချင်းအစာရှောင်ခြင်းအချမ်းအေးခံရခြင်းအဝတ်ချီးစီးရှိခြင်းဤဆင်းရဲခြင်းများကိုငါခံခဲ့ပြီအငယ်28မှ33ထိုအပမှုမှတပါအသင်းတော်အပေါင်းတို့ကိုစိုးရင်သောစိတ်နှင့် ကြည့်ရှုပြုစုပြီးနေတိုင်းအစဉ်နှောက်ယှက်ခြင်းကိုငါခံရ၏ ။ငါမနွမ်းရိဘဲအဘယ်သူနွမ်းရိသနည်း။ငါသည်စိတ်မပူပန်ဘဲအဘယ်သူဖောက်ပြန်သနည်း။ငါသည်မဝါကြွားဘဲမနေရသည်မှန်လျှင်၊ကိုယ်နွမ်းရိသော အဖြစ်ကိုသာ အကြောင်းပြု၍ဝါကြွားမည်။ငါသည်မုသာမပြောသည်ကိုထာဝရမင်္ဂလာရှိတော်မူသောငါတို့သခင်ယေရှုခရစ်၏ခမည်းတော်ဘုရားသခင်သိတော်မူ၏။ဒမာသက်မြို့၌ အရေတမင်းကြီးခန့်ထားသောမြို့ဝန်သည်ငါ့ကိုဖမ်းဆီးခြင်းငှာအလိုရှိ၍ဓမ္မတက်မြို့ကိုစောင့်စဉ်တွင်တပည့်တော်တို့သည်ငါ့ကိုတောင်း၌ထည့်ပြီးလျှင်ပဒင်းပေါင်းမှ ထုတ်၍မြို့ရိုးအပေါ်ကရှောချသဖြင့်ထိုမြို့ဝန်လက်မှငါပြေး၍လွတ်ရ၏